1388ခုနှစ်တကူလာပြည့်ကျော်တွင်နန္ဒကျေးဇူးတော်ရှင်မဟာမောရိမြိုင်ဆရာတော်ဘုရားကြီးမှာသခိုင်းတိုင်းဒေသကြီးဗမောက်မြို့နယ်ရွှေနေတော်ရကျောင်းဒါယကဥထွန်းလာမင်းနဲ့တာဝကတို့အားဟောကြားအပ်သောတရားတော် လလောက်နှစ်လလောက်ကြာမှဒီကျမငိမ့်နဲ့နွားသာကလောက်ဆွဲရတာဒီကျငိမ့်ရင်ကလောက်ဆွဲဖို့မလိုဘူးဆိုအဲ့ခါကျမှဝင်လေထွက်လေမှာပထမကျိုးဟိုကျင်းတော့ကလည်းပတိနဲ့ရဲ့ကျင်းနေတာဗျာပတိကြတော့ဟိုလက်ကလည်းကျမ်းကြလားပတိလုံးကလည်းကျမ်းကြလားအကျမ်းတစ်ခုထီတော့ဟိုဒီနေရာအတိတ်ကဖို့လွယ်တဲ့ပေါ့နာပြီးွားလေကြတော့နူးတော့မလွယ်ဘူးဗျာကျိုးအဲ့ဒီကနေဖမ်းရတာ ဒီခုံတော်စိတ်လို့ဘာကျိုးရမယ်ညာကျိုးရမယ်ခင်ဗျားမပြောနဲ့လူချင်းတာမတွေးချင်းတာဟုတ်နော်အဲ့တော့နင်မတွေးနဲ့တော့ပြောလို့ရသလားမရဘူးအဲ့တော့ကိုယ့်ဘက်ကဒီဟာလေးမှတ်နေလို့အမှန်များနိုင်ရဲ့အတွေးနောက်ဆုတ်တာလေအမှန်များတော့သူနောက်ဆုံးမှာပဲလေခင်ဗျားမမှန်ရင်သူကဒုံရင်ဒုံရင်သာမှာပဲလေအဲ့ဒါပဲကြာကျုပ်တို့ကျုပ်တို့ကတော့အဲ့ဒါယူတာလေဟိုဒါကြီးဘယ်ဘုံတော်စိတ်လို့ ဘာပိတ်ကြီးညာပိတ်ကြီးကျုံမလိုက်ဘူးတလုံးတိတလုံးတိမယ်ဟိုပြီးတော့ကျုပ်ရဲ့အပန်းတိုင်းငါပိတ်ငါလက်ထိတ်ရောက်ရမယ်ဒါပဲခင်ဗျားအဲ့ဒါဆိုကျုံနဲ့တူမယ်ထင်တယ်ခုခဏတွေးတာခင်ဗျားဟာတွေးတာမလို့သူများဟိုစောင်းတွေးပြီးကြောက်ပဲပေါ့ဗျာအဲကျုပ်ကလည်းအဲ့လိုတွေးသမားဗျာအတွေးသမားဆိုကျုပ်ကဒီပရိစိတ်တဲ့ရည်ရွယ်ချက်ကငါစိတ်ကလေးငါလက်ထိတ်ရောက်ရမယ် ဟင်အဲ့တော့ဘေးကြီးကပြောကြတယ်ခဏသိကလေးခဏလက်ထရောက်တော့ခဏဘာလို့မှာလဲငါကျုပ်စိတ်ကလေးကျိုးလက်ထရောက်တော့ကျုပ်ထားခြင်းနဲ့နေရာထားလို့ရတာပေါ့ဗျဒါပဲပြောလိုက်အဲ့ဒါသုံးတယ်အဲ့ဒါကိုခမားတော့မျိုးကျုပ်ကတော့ခမားတော့ကမောတာကျုပ်ကကားစီရတာကားစီပြီးတယ်ကားစီပြီးဘာမှမရှိလက်ရှင်နဲ့လက်မပို့ပြီးအဲဟိုကျုပ်တို့ကတော့အရဟံဒိဋ္ဌိပေါ့လားအရဟံဒိဋ္ဌိအရဟံဒိဋ္ဌိကိုလက်ညှိုးနဲ့လက်မက မထင်ရှားဘူးလားဗျာနာပြီးွားတဲ့ထင်ရှားတယ်အဲ့ဒီကိုကြိုးစီလေးကလိုက်တာကျုပ်ကတော့ယထာသောသွားကားသောသွားချီချင်းသွားတဲ့ကျုပ်ကအဲ့ဒါပဲလေအဲ့ဒါလေးခင်ဗျားသုံးကြည့်ကြည့်ယူရတာနော်ကြည့်ယူရတာနော်ခင်ဗျားကတမမေ့ရင်သူတော့အတွေးတွေးနောက်ဖုတ်ပါပဲလေခင်ဗျားဆယ်မမေ့ရင်ဆယ်ရွေးနောက်ဖုတ်မယ် သူ့ကိုသွားရမလုံးနဲ့ခင်ဗျားဒီကအာကောင်းမလုံးအဲ့ဒါရည်ရွယ်ချက်ပဲလေဟင်ပြီးတော့ကျုပ်ကဟာမေတ္တာအများဆုံးပွားတယ်ဟိုဘသူပဲဝါမပါဘူးဒေါ်သွဲကြီးမပါဘူးအာလုံးတန်မာချမ်းသာကြပါဆိုတော့ချမ်းသာကကိုမဟုတ်ဘူးလားချမ်းသာကစိတ်မဟုတ်ဘူးလားအဲ့တော့ဘသူနဲ့လွတ်မှာတယ်တော့ကြာအာလုံးဆိုတော့တော့ပေလေးပုံသားနေဓမ္မပုဒ်တိပါရောလေဗျာ ခမားမျိုးတွေကောလည်းပါနိုင်ဘူးလားအကုန်ပါတာပဲအဲ့ဒါလေးကျုပ်ကလုပ်တယ်အားလုံးကြမှာကြမှာကြပါပြီအဲ့ဒါအခုခမားတို့ဆုံးကဆင်းတော့လက်သားနဲ့ဆင်းတာဟင်ဟင်ခမားတို့ဆုံးကငါပြန်လာတော့ကျုပ်ကတမျိုးယရနာသုံးပါးတို့ရဲ့အရေးကြီးတင်မျိုးကြီးကိုစိတ်နှပါ၌အဲအထာဝရမြဲပါစေယရနာသုံးပါးအားအာကိုသလောက်အာကိုရာရောက်ကြပါစေ ကုသိုလ်ကမ္မပဋ္ဌာတရားများကြိုးစားသလောက်တိုးပွားကြပါစေ။ဤကဲ့သို့ကုသိုလ်ကမ္မပဋ္ဌာတရားများတိုးပွားမြဲတိုးပွားသလိုလောကီလောကုတ္တမပြာသော အကျိုးကျေးဇူးများလည်းကျိုးတိုးပွားမြဲတိုးပွားကြပါစေ။ဤကဲ့သို့ လောကီလောကုတ္တမပြာသောအကျိုးတရားများတိုးပွားမြဲတိုးပွားသလိုအဲဒီသာနာယရဏသုံးပါးပေါ်လေစူးစမ်းနေစူးစမ်းကြပါစေ။ အဲ့ဒါကကျုပ်ဆုံးခံတာကိုအဲ့ဒါနဲ့ပြန်တာဆုံးခံသွားတော့အလုံးကျမ်းပါပါစေချမ်းသာပါစေအဲမနေ့ကသာရှိတာကျုံနေရသေးတာတိုင်းမနေ့ကတင်းငွေမဟုတ်လားဦးလာမင်းညာအဲဒီနေ့တင်းကနွေသားသမီးကိုအကြောင်းပြုပြီးခုနှစ်သားသမီးများအတွက်ဒါဖရာကိုသာဆုံးခံပြီဒီနေ့ကြတော့တင်းလာသားသမီးများ အုံထား၍ပေါ့ခုနှစ်သားသမီးများအတွက်ဖရာကိုသားငါဖရာကခင်ဗျားဖရာကကျုပ်လုံးမမမသွားနိုင်တာသူကိုသားကျုပ်ကခံပေးရတာဗျကျုပ်သားကတော့တင်းပြနေဦးမှာအဲ့ဒါလေးနဲ့ကျုပ်ကသွားတယ်အဲ့တော့မမလို့တော့မတွေးတာဘူးပေါ့ဗျာမတွေးတာအောင်ကျုပ်လုပ်တာပေါ့အဲ့တော့ခင်ဗျားဟိုကျုပ်ပြောတာတွေများပါတယ်ရေးကြည်တာဂုံတော်နဲ့မြေတာခင်ဗျားစိတ်ထားကြီးဂုံတော်နဲ့သွားတဲ့ခါသွားမြေတာနဲ့သွားတဲ့ခါသွား အဲ့ဒါလေးနဲ့သွားနေခဏမတွေးကြည့်ဘူးဟိုအတွေးကိုတော့ခဏနေမတွေးနဲ့သွားမလုံးနဲ့နော်ပြဘိုးတောင်တွေးကြလိုက်တယ်ဟုတ်မယ်သူ့အတူတွေးကြည့်တွေးမတွေးကြည့်နေတာသူ့လို့ခဏခဏလုံးလို့ခဏအားခေါ်ရင်သူတော့ဆုံးပြီးခဏပြင်းရင်သူကြည့်ထုတ်လာတယ်အဲ့ဒါပဲပြေးသွားတော့ဟိုသူကလည်းဒီလိုကျင့်နေငါလည်းဒီလိုကျင့်နေအဲဒီလိုပဲဟိုရောကြိတ်ကောရောကြိတ်ဆိုရင်တရာ လူတွေဘက်ကလည်းတရားအားတဖြည်းဖြည်းကျသွားမှာပေါ့ဟင်ဒီဘက်တန်ခါများဘက်ကလည်းသူလည်းကိုလိုကိုလည်းသူလိုဆိုလို့ရှိရင်သာသနာထမ်းလူတဲ့စိတ်သူတို့လည်းကြမှာပဲလေအဲ့တော့ဒုက္ခဒီကနေဒုက္ခခံပြီးဒုက္ခခံပြောတာပါတော့အဖိုးကျောင်းဆရာရာခမည်းတော်ကိုရာကြမောလိုက်တာကိုဟွာလာတက်လုံးပြက်နေတာဗျာဟင်ဟင်တက်လုံးကြီးကိုပြက်နေတာဗျာ ဟင်ဟိုတနေ့တော့ဦးဝီလာသားကြီးကိုဟိုမဟုတ်တာပြောလို့လိုက်သေးတယ်ဟွာလာဟိုအကယ်ဒမီပေးတဲ့နေ့ကအကယ်ဒမီတွေပေးကြတာမဟုတ်ဘူးလားတုံရန်ဒီအဲ့ဒီကနေနောက်ရက်တွေကြတော့ညာမအတန်တရင်တော့ကဟိုဒီအကယ်ဒမီဆိုရတာဟိုဘယ်လိုဟိုဝုံးမြဝုံးတာရှိပါရဲ့လားဆို 我们要查都查不的那，哎呀，苦身体，运动办东西都不多？哈哈哈哈哈哈！我讲啦，哎，苦了，我我我做些，看见我大伯病倒了，就我做运动办东西啦，不比那好呀！哎，大家困难再难了呀，就为了困难再难，无关重要。 ခင်ဗျားကဘယ်လောက်ရှိလို့တော့โอ้ခမည်းနဲ့ဂျုံနဲ့တဝဲစီတော့ကွာတယ်ဟုတ်ကလားဟင်ခမည်းနဲ့ဂျုံနဲ့တဝဲစီတော့ကွာတာဗျာအဲ့ဒါကြီးဂျုံပြေးနေရတာဟိုဟာလားဘာလုံးရင်းဟိုနဗျူတန်လာတန်လာနှိုပါဆိုလေအခုနှိုကြီးဖြစ်မှပြေးနေရတာဗျာဟုတ်ကလားဟင် ခံဆောင်နေရတာမင်းသမီးသားရပြီးတော့ငါပြောနေလို့မှမင်းအကောင်းထင်မနေနဲ့မရှိသားသွားပြေကွာပြုံးနာများထင်မနေနဲ့မရှိသွားပြေကွာရတာဝေါ်လိုက်တာကွယ်တခါတည်းဟိုအသက်ရှူလို့လည်းမရလူအုပ်ရဲ့ဟိုဟာလားဟို အပူစိန်လေပြီးတော့လူအုပ်ကထွက်တဲ့အညောတံလေပြီးတော့တော့နေပူသေးတယ်ပြီးတော့ဟွာလာအဲအဖိုးကျောင်းဆရာတို့နောက်ကလိုက်ပြီးမိုးတဲ့ဟိုဟွာလေးကအဲဒီဟိုရတောင်လေးကနေရွက်လောက်ရှိတာ တပြည်လုံးကြအောင်ပြောမှာဒီမှာတပြည်လုံးကြအောင်ပြောမှာဘောဒီမှာဟင်ဟင်အဖိုးကြောင့်ဆရာတို့ဗမောကမိုးအိုနောက်ကလိုက်ပြီးနေကြတဲ့ရတောင်းကဘလောက်ရှိတော့မင်းတော်ကြီးပါရဲ့ဗျာဘလောက်တော့လွယ်လောက်ပါလွယ်လောက်ပါကွာပဲလွယ်လောက်တော့ကျွန်တော်ရလောက် ဟင်ပြီးတော့လေခုခေတ်ကခမားတို့ဖုန်ကြီးထီးမရှိတော့ဘူးဗျကျုပ်ကလည်းရှိတာတွေကလည်းဒီကားပေါ်ကိုအာနာလို့လေကျွတ်တို့ဘာကားကိုပသိမ်ဒီလားအယိုးနဲ့ကိုအဲ့ဒါကြီးကိုယူတော့ယူခဲ့ကျင်တာပေါ့ဗျာကျွတ်တို့ကဒီကိုသူတို့ခေတ်ပေါ်ထီးကိုသုံးလေးသုံးထားမရှိပါဘူးအသုံးဆောင်လူနဲ့ဟိုရဟန်းက ဟာကွဲရမှာလေတပါဘူးခုတော့ဘုန်းကြီးထီးနဲ့ဟိုခင်ဗျားတို့မတုကမထီးရကွဲလို့လားဗျာကွဲပါဘူးကွဲတော့အဲအကုန်လုံးအသုံးဆောင်ကစားအကုန်ကွဲရမှာလေဥမာမဲဟိုအဖိုးနဲ့ကျုံနဲ့ကြည်ပါလားအဖိုးကအဲဘုဂင်းကြီးနဲ့ကျုပ်ကကဒုံကြီးနဲ့ကြည်လိုက်ရင်ဒါဘုန်းကြီးဟိုကတကာသိရမှာလေအဝေါ်စားလည်းတူပါဘူးလေဖနာလည်းကြီးအဖိုးတို့ကအချွန်နဲ့အတက်နဲ့ဟောတို့ကဒုံကြီးကြီးနဲ့ဟင် ဘာမှတူပါဘူးလေပြီးတော့အဆောင်အိုးကြည့်လိုက်ရင်မတူပါဘူးစကားပြောတာမတူပါဘူးဒူဝါသာကိုဖိုးလို့လိုက်ပြောနေအဲဒူကကနုထံဟင်ဘာတော့အဖိုးကျောင်းဆရာတို့ကြတော့ခြိတုတ်ခနုံဖြစ်ကြရောအပြောကွာပါလေအဖိုးတော့အိမ်သားတို့ကြတော့ကူအဲအကုန်လုံးကိုရတာလေဟင်အပြောလည်းမတူပါဘူးအဟောစားမတူပါဘူးအနေမတူပါဘူး အဆောင်ဦးမတူပါဘူးဟင်အခုဟာကဖိုးတို့ကထီကြီးတော့လေအဲအဲ့ဒါကြီးနဲ့ကျုပ်ကအဲ့လိုကိုဘုံကြီးဆောင်ထူလေးနဲ့အပေါ်ကမိုးပေးလိုက်ရင်ဘလောက်တသာလိုက်မလို့ခွာကိုတို့အဖိုးကသူ့လောက်သူ့လောက်ပဲကြီးတာနဲ့တူပါတယ်ဒီအဖိုးကြောင့်ဆရာသူ့ကိုလုံးဝမပေါ်ပါဘူးခင်တို့ဟင် ထိုးကြောင်းဆရာသူကိုလုံမှုမပေါ်ပါဘူးခဲပြီးတော့ဘာလို့ဝီလာသားအကြဘူးပဲဖုံးမြသားညင်းဆိုတာတကောင်နဲ့ကြကောင်းတာအိုးစုနဲ့ပြိုင်တော့ရှာမတွေ့တာဗျာဘေးထွက်သွားတာအခုလည်းဘွဲကြီးကြအဖိုးကြောင့်ဆရာတွေ့ကိုမတွေ့တော့ဘူးတို့ရှိမှလူလူမိုက်ကတော့ဖိုးကြောင့်တော့ဟိုဥက္ခရာပဲဒီအဖိုးဥက္ခရာကတို့ရှိရလူမိုက် 咦，伊拉，新罗耶新安马龙耶了，破开了，破开了，破开了，破开了，破开了，破开了，哎，罗那嘞，哎，没那么大，只龙啊，得大拉瓜，咱们走路龙怎么样？卡拉瓜，从这不干，我这个嘛都要输了，瓜都要干，哈。 ဒါပြီးဟိုလိုလိုက်ဟိုတယောက်ကတခါအဲမင်းလည်းသိဟင်ပြီးတော့တခါရှိသေးကွာတယောက်တည်းကိုမဟုတ်လားမှာသူကတစုံလေးတော်နေတစုံလေးတော်ကြတစုံလေးနဲ့သုံးစုံလောက်လောက်အဲသူတို့ရွှေနေကလည်းဖြစ်ချင်းဖြစ်မှာပါဗမောက်ကြီးတော့ဟုတ်ချင်းမဟုတ်မှာပါဟင်လူတို့မဗမောက်ကများပါအေးတို့ဟာလာရွှေနေအုပ်စုကြီးကမလောင်းလဲရဘူးလေ နဲ့စလုံးနဲ့အေးအေးဟိုကညီများလို့တော့ညင်းနှံပုံတာကျဲကိုပြောထားတာဗျာအေးဟုတ်ကဲ့အေးတော့နားလိုက်ဦးအေးလာခဲ့ကြဦးကြာအေးအေးအေးအားလုံးမလို့တော့သူလည်းလာခဲ့များနေကြတော့အေးအေးအဲအဲ့ဒါဒီခုနောက်ဆုံးနေ့ကြတော့မင်းသမီးသမီးအကုန်စတက်ရှင်ပြေထားအေးလာပဲဟင်ပြီးတော့တို့ကို ဟိုတို့အဲ့ဒီဆွန်းလောင်းတဲ့ဒကာဒကမနဲ့တို့နဲ့ကိုအတွေ့မခံဘူးတို့တို့နဲ့ဆွန်းလောင်းတဲ့ဒကာဒကမချာဒီကောင်ကဝင်လာဗျာဟင်တယောက်ကြာတယောက်လောက်ကြောဝင်လိုက်တော့ဟင်တယောက်လောက်ကြောဝင်လိုက်ပြီးရာသမ ्या ကုန်းသူကမှောက်ခဲ့ဟိုကနေလူပြီးမှောက်ခဲ့ဟောပစာဟောင်းနာနေကြရင်ဟင်ဝိဒါဒါကြီး ဒီမင်းသမီးသားလက်တို့သဘောကျတော့နောက်တခါဘွေးရှုပ်ရင်ငှားနော်ဒီလက်မပြောက်စေနဲ့ဟင်ဓမ္မရက်ကကိုခင်ဦးကလက်အေးအေးအဲ့ဒီအဲ့ဒီအကြောင်းကြီးပြန်သွားတာဗျ။ဩအဲ့ဒါတော့မောင်မောင်လိုပဲမောင်လိုပဲမောင်လိုပဲအဲ့အဲ့ဒါလည်းတွက်တယ်တခါကြီးတွက်ပြတွက်ပြကျုပ်ကတူတူပြောတာ။အေးပေးတာအေးအေးအဲ့ဒါလည်းတွက်တယ်အဲ့ဒါလည်းတွက်တယ် အဲဒီကြောင့်သားနဲ့တူတူပဲဒီသူတို့ကတော့သူတို့တရားနဲ့ပဲလीသို့တော့တရားရှိပြီမဲ့ဟောဘောဗျာတစ်ဖက်ကပညာပါရသေးတာကိုတရားနဲ့ပညာတွဲမိမှဟောငါတူတဲ့ဆိုတစ်မျိုးပေါ့အများစုနဲ့ဆိုတစ်မျိုးပေါ့ဟင်ဟိုကိုတူတဲ့လို့လုံးလုံးမရသေးဘူးလေဟင်အများစုကြတာအများစုနဲ့လောက်ကြတာဗျာ ဟင်အဲ့ဒါတို့ဒီလာတာတော့လာတုံးကတော့ဗျာဟိုအဖိုးเจ้าဆရာတို့ရွှေနှစ်သုံးရွာလားဒီသုံးရွာကိုလာပြင်းနေကနေလာွယ်နေတိစိတ်တိုင်းကြလောင်းလာသန်တရင်းရစာဟိုပဲကြရင်တော့ခဏတော့ခွင့်မပြုတော့ဘူးခုနှစ်ရက်ဟောတော့ခုနှစ်ဦးအဲ့ဒီစီမံကိန်းဥပ္ပါဆုံးရဟုတ်တယ်ပါ စီမံကိန်းကအဲ့ဒီစီမံကိန်းပြီးတော့ဟိုဒီသူတို့ခေါ်တဲ့ဟိုဒီဟိုရွှေနှစ်ကအုပ်စုထဲမှာဒီဒုနဲ့တိုင်းတန်းနေတာက၃ရွာတည်းရှိတာလေအဲ့ဒီအဖိုးဥက္ခရာရွာရဲ့ခုဒီဟိုရွှေနှစ်ရဲ့ဒီဘက်ကဒါကျဲရဲ့အဲ့ဒီ၃ရွာဒီ၃ရွာတဲ့ပိုခဲ့ရင်ဗမောက်ကဆိုရင်တော့လာပါစေအဲ့ဒီဒုံကလောင်းပါစေဒီလာပြင်းနေကနေလာွယ်နေထီး အဲဒီမှာအဖိုးကျောင်းဆရာရဲ့ကောင်းမှုနဲ့ဥဝိလာတာကောင်းမှုကြောင့်အဲ့ဒါလိုဖြစ်တာအဲ့ဒါတို့နှစ်ယောက်ကောင်းမှုဟိုနဘာကဆရာမကဒီကိုလာခြင်းလို့ဟိုအခုခင်ဗျားပြောတော့ဖွားဖို့ကြီးကိုရေးတာအဲ့ဒီဖွားဖို့ရေးတဲ့ဆရာမကဒီကိုလာခြင်းတော့သူကမလာရဘူးသူကဘူးမှုတ်တာ အဲ့တော့ဘူးမှုတ်ရင်လှုပ်တယ်ပေါ့ကွာအဲ့ဒီရခံသူပြီးတော့တခါအဲ့ဒီဗမောက်ဟိုမျိုးဆောင်နာကြီးကဒီကရသမျှတရင်ယူဟိုခုနကနဘာမကိုလှမ်းပြီးတော့ဒီလိုဒီလိုပို့နဘာမကဖွားပုတ်တဲ့တင်းအဲ့ဒါပဲ အဲ့ဒါကြောင့်မို့ပေါ့ဘူးအကလုံးပွားသွားတယ်အဲသူပွားလို့ပွားတာအဲအဲ့ဒီဟာတရခံကသူတို့နှစ်ယောက်ပြသူများမဟုတ်ဘူးပြသူတို့နှစ်ယောက်ဟင်ဟင်အဲ့ဒါအဖိုးเจ้าဆရာကဘူးမုံလို့ဗျာဟင်းလာပါလာပါဆိုတမျိုးဖြစ်ပါလာလဲတော့လာနေဆိုတင်လိုက်တယ်ဟုတ်ကလားအေး သူကတော့ပြောတာပေါ့ဒုကခေါ်တာသူ့ကိုမမနှုခေါ်တာဟုတ်သူကဟိုပါတဲ့ဖွားဖို့တဲ့ကိုယင်ယင်နှုတဲ့ဟောဓမ္မဗျာယင်ယင်နှုနှစ်ပါးတဲ့အဲဒီဖွားဖို့တဲ့တင်လားအရင်တရင်သားတွေကြီးတာကြတော့ယင်ယင်နှုမဟုတ်ဘူးမြင့်မြင့်သားမြင့်မြင့်သားကတာမြင့်မြင့်သားနှစ်ပါးအဲအဲဒီဟာအဲအဲဒီတက္ကမဒါကတကူလာခြင်းလို့ပါဆို ဒီအမောက်ကလူတောင်းတဲ့သူစီကိုလှုပ်တာဟိုမလာဘူးပဲနိုင်တယ်လှုပ်တာအဲလာပါအဲဆရာမဘာလို့ကျင်တယ်လဲကျွန်တော်ဒီမှာအရင်ရှိပါတယ်နဲ့လို့အောင်ပါဟင်အဲ့ဒါလို့ရင်ဒီလိုမဖြစ်ဘူးဗျာဒီနာလေးတွေပြီးသွားမှာအဲ့ဒါဆိုရင်ဥခွာဆုံးတို့ကိုသိမှာမဟုတ်ဘူးဗျာအဲ့တော့ တော့အဖိုးကျေးဇူးတင်ရမလားဟိုနဘာမကျေးဇူးတင်ရမလားဟုတ်ကဲ့တန်ဘာကောမူပြဟင်ဟင်ဟင်အနဘာကောမူပြကြီးတယ်ပိုးတော့အေးအေးအေးအဲ့ဒါဒီကပြန်ဖိုးရဖို့ကုနာဘူးမဟုတ်ဗျာအဲ့တော့သူကဟိုပါတော့ ဝေလာသားရဲ့ရေဒီယိုအဖန်နဲ့မှနားထောင်လိုက်တာသူကသူ့ကိုစမ်းချုံလို့ခေါ်တာဟိုအီအီချုံအီအီချုံတပါပဲသူကဟိုသူတချင်းဆိုထားတာအီမီကိုလှူရခြင်းကြောင့်သွားအဲဟိုသူ့ကိုခွဲသွားတဲ့ကြီးစားကိုခွာလောက်တာလေအီမီကိုလှူရခြင်းကြောင့်မီးလိုပူပါစီလို့တော့မကြင်သေးကြမဟုတ်ဘူးတဲ့အလင်းရောင်ရပါစေဆို ရာစာချုပ်ငါရေးဆိုတဲ့တခြင်းတဗျာအေးဤပါလူအချင်းကြောင့်နဲ့သူရည်သားသူပြစ်သွားတဲ့ရည်သားပန်းလို့ညှိုးပါစီလို့တော့မကြိမ်စေချင်ပါဘူးတဲ့မလို့လာမစေဆိုတာညာဖမဆိုတာအေးညာဖမအေးအေးအေးကိုလာမမနူလည်းကြောက်ခဲ့လို့ကိုပြောရင်တော့တာပဲဗျာ အေးအေးကြညာဗမာကူလာသူတွေကလည်းအကုန်လုံးတော့တရားလို့လာတာပါကျောင်းစီလာတာမူစလင်မပါပါဘူးခရိယာမပါပါဘူးတကယ်ဗုဒ္ဓဘာသာတွေပါတကယ်ဗုဒ္ဓဘာသာတော်ကျွတ်တို့ပေါ်တော်တော်ကြီးညိုလွန်းသူမှလာတာပါဟင်တော်တော်လူမလာပါဘူးဗျသို့တော်သူတို့ကကြီးညိုတာလေးတစ်ခုလောက်ရှိတာလေ အေးတို့ဒီလိုလို့လို့ तू ဘလောက်ဒုက္ခရောက်မယ်တို့ဒီလိုလို့လို့ तू ဘလောက်စိတ်ညစ်နှုံးမယ်တို့ဒီလိုလို့လို့ तू ဘလောက်ကိုပင်မစိတ်ပင်မဖြစ်မယ်ဒါပညာကြတော့မတွဲကြဘူးလေဗျာဟင်အဲ့ဒါပညာမပါကြတာဗျာတို့ဟာလာစာလို့ပြောရင်တော့တရားအားကောင်းပြီးပညာအားမပါတဲ့ဟာဟွာပေါ့အေးတို့စာလို့တို့ရင်တော့တစ်ဖက်လက်ပေါ့ဗျာဟင်ဒီပညာဘက်ကလတ်နေတာလေတရားဘက်လောက်ရှိတာ အဲအဲ့ဒီတဲ့ဥပဝါဆိုကြီးတို့လည်းပါစီနေဗျာတရားနဲ့ပညာအများရန်တွဲဟင်တရားတစ်ခုတည်းနဲ့မလုံးနဲ့မမှန်ဘူးပညာတစ်ခုတည်းလုပ်ရင်လည်းမမှန်ဘူးပညာသာရှိ၍တရားမရှိတဲ့ပုဂ္ဂိုလ်ဟာပုဂ္ဂိုလ်ကြီးကြီးဆိုစုံစမ်းနေတာဘယ်တော့မှမချင်းကပ်ဘူးပြီးတော့သူမကြိုက်တာကြည့်တော့ဒီသူကပြောတာတော့လူပြောတာများတော့ကွာဘယ်လိုဟင် င်းတော့သူလူတွေကသာပြောနေကွာထင်းသလိုမဟုတ်ပါဘူးနဲ့အဲ့ဒါကပညာသာရှိပြီးတရားမရှိတာတရားသာရှိပြီးပညာမရှိတာကြတော့လေဘာကြီးတဲ့ညာကြီးတဲ့ဟင်ဝိလာတာကိုဘယ်နေရာလဲရဟန္တာဖူလျာသေးဆိုဟင်သူတို့ကရဟန္တာကြီးရဟန္တာကြီးနဲ့ပြောလို့မဟုတ်ဘူးဗျရဟန္တာကြီးပါပြောကြရပါဘယ်နေရာတော့အဲ့ဘာဘုရားခင် တစ်ရက်လောက်ကပဲအင်းအင်းနှစ်ရက်လောက်ကနေမှဟုတ်ပြီခင်ဗျဖျားငါးစုလူတာနဲ့သိမကွာလားဟုတ်ပါဘူးဓမ္မပဲဆယ်နှစ်ကာလ73ကာလကျုံမမှတ်မိဘူးအဲတန်းညုံညုံနဲ့ထောင်တော်မောမောပဲအဲ့ဒါကျုံကျုံလက်ကိုကင်ပြီးတော့ကိုအဲ့လိုဆွဲပြီးနှုတ်ဆက်သွားတာခံနေရသေးတာဒါမှပုံမိတပိတ်ပုံမိအောင်လုပ်သေးတယ်ဗျာဘုံဘာလို့ရတာဟုတ်ခေါ်လာတယ်ရှင်ကမြားတို့မြင်မလား နောက်ကဖနောက်လိုက်စိတ်ထားရှိသေးတယ်ဆရာတော်ရဲ့အကြွဆရာတော်ရဲ့အကြွဖာဘီယာနဲ့အဲ့ဒီပဲဆရာတော်ခြေရာကိုမနှင်းငယ်အဲ့ဒီအောက်ကမြေမုံကိုမလဲလိုက်ကြတာဗျအင်းအဲ့ဒါကိုပြောတော့တော်တော်ပါလဲဟုတ်ကလားကိုကင်းနဲ့တွေ့ရကောင်းအေးဟုတ်ကလားအေးအေးအေးဟေးဟုတ်ကလားဟုတ်ကလားလည်းနဲ့ဆရာတော်ကိုပြောပါလို့ကိုပြရတာကကြည့်အေးဟုတ်ကလားအေးအောက်ကမြေကြီးမြေမုံကြီးလည်းပန်းကိုခဲထားတယ် ပြောခင်းပြီးတဲ့ပန်းနဲ့ကပ္ပိယနဲ့နင်းမခံနိုင်ဘူးဗျာသူကအဲ့လိုအေးဟုတ်ကလားအောက်ကအခင်းတော်မှာကပ္ပိယနင်းမခံနိုင်ဘူးအေးဟိုအေးဟိုလာကြခဲ့ပါသေးတယ်အေးပြီးတော့ဟိုဒီလိုမလေးရတာဆိုဆောင်းဆောင်းလေးရရတောင်ပလာမှာအေးတပေါင်းနာရောပါရောကိုသိန်းလေးကတော့ရှိမယ်ဗျာသူကသဲနဲ့ဟိုလည်းပေါ်ကနေမှာကလောက်တာ တပည့်အုပ်ထားတာအဲ့ဒါဟာသူ့တဲ့ဘက်ကဖြစ်ကျင်တော့ရိုးရိုးကအမွှေးတွတ်တွတ်လာတယ်အခဲမခံနိုင်ဘူးယောဂီဒီအနာကိုဒီအနာနဲ့ရှင်းမိပါကြောင်းလို့ဆိုပြီးတော့အဲ့ဒါနဲ့ယောဂီတပည့်နဲ့အဲ့ဒါနဲ့သူကအမွှေးပွားတာကိုဒီလိုဆွဲလာတဲ့တော့ကပိုက်ဆံနေဖြစ်သွားအာအဲ့တော့ဒါရီရကတော့လာလာလာယူယူယူဆိုတော့သူကသူကအေးဟုတ်ကလားဟိုဘက်အချင်းမမြအကုန်လုံးခဲမခံလိုက်တော့ဘူးအေးအေးဟုတ်ကလားအေးအေးအေးအေးအေးအေးအဲ့ဒါကသူ့ဘက်တော့မဟုတ်ဒီကပမောင်းကလည်းဒီလိုမေးကြည့်တော့ဟော ဟုတ်ဗျာတို့တို့တို့ယူလာခဲ့ရမှာဟင်ယူလာခဲ့ရတာသူကဒီမှာဒေတာကိုရေးလို့ခံမသူကမပြကြဘူးဗျာဒါဒါလို့တင်ရတာဟင်းအဲ့ဒါကြီးကလောက်ကြတယ်ဟင်းကျဲသွားကြဆုံးသွားကြဆုံးကျဲဒီလောက်တွေးရရင်ကျဲသွားကြဆုံးနေအောင်နေအောင်နေအောင်ဒီအင်းဒီအကူရင်းလက်ပေါက်ပြီးလို့ဦးရတာဟဲ့ဒီအင်းဒီအင်းဒီအင်းဒီအင်းအကူကြောင့်ဆရာက အဖိုးကြောင့်တရားသာမပါတော့အေးအေးအေးအေးမိကုန်မိကုန်ဒီအဖိုးတို့လာရောမူလာရောမူလာရောမူလာရောမူဒီဟိုမောင်ကြောင့်ကမောင်မောင်ဘောဘောလာဒါလေးရှိတယ်ဟိဒါလေးရှိတယ်ဒီဟိုအဲတော့ပြောတာမဟုတ်ဘူးအမဒီဒီဒီမောင်လေးလက်ဆောင်ပေးလိုက်ခြင်းလို့မောင်လေးလက်ဆောင်ပေးလိုက်ခြင်းလို့ တခိုးကြောင်းဆိုတာကမပြီးပါဘူးဟင်ဒီကြောင်းဆိုတာတော့မပြီးဘူးခေဟင်တခိုးကြောင်းဆိုတာတော့အမြင်ကလို့ဟင်ဟင်တစင်းကြတော့ငပြောပြီးငပြောပြီးကြီးဝဝတုတ်တုတ်ကြီးတွေကတစင်းကြတော့တဖီညာနာကိုသားကိုပြီးတာအဲ့ဒါဒါကနေပြောတယ်အဖီး မတရားဘူးဗျာတဲ့သူတို့ကြတော့တလုံးနဲ့ကျွန်တော်ကြတော့ဒီလောက်ကြီးပေးတာမုံမင်းချစ်လို့အလောက်ကြီးအများကြီးပေးတာကွာဟိုတစိမ့်မှုတလုံးပြဆိုဘယ်ဟောလေးမတော်ပြချွဲအောင်လုပ်တာအခုလည်းဟိုကျောင်းဆရာကချွဲအောင်သူတို့တော့တလုံးစီပါဖိုးရအဖိုးတပီလုံးကြီးပေးတာဟင်ဟုတ်ကလားဟင် မင်းချလို့တဖီးပြီးတာကွာဆိုဘယ်ဟောလေးမတော်များထွက်အောင်လုပ်ထားတော့ဟင်းရောဥကွာဆုံးကအဲကညာအဲ့ဒီဖျောင်းနိုင်ကြီးကကျုပ်တော်ရကပါလာတာဒီကမဟုတ်ဘူးဒါနာမည်လည်းကြည့်ဦးအဲကျုပ်တော်ရကပါလာတာဒီကများချင်းမနေနဲ့ဦးရောဖို့ချွေဦးအဲယူသွားအဲ ကိုကြတော့ပြောတော့ဘယ်သူမှမပြောတော့ဒေါခင်မနင်းတော့ပြောငါရခဲ့သေးလာမောင်ကြောင့်နာဒီပြောတော့ဟင်ပြောပြမှာပါဟုတ်ကလားအေးအေးအေးအေးကေတော်သူတော်သူကေခဏတာပြန်ရပြီရောဟင်